ဒီမဝတ္တသုံးပါနောက်ပိုင်းကနှစ်ကားထားတော့အရင်ကဟောတာကြံတော့တယ်အောင်မင်းဆက်ဟောရအောင်ကောပုဒ္ဓတရတိဩဃံကောရတရတိအနောအာပတိသေနာဝမေသောကံမေရနာပိယတိဗန္တိမြတ်စွာဘုရားဤကဤလောက၌သောဘယ်သောပုဂ္ဂိုလ်သည် ဩကံဩကလေးပြသံမြာရီတို့ရည်ရင်ကိုတရတိကူးမြောက်ကျော်လွန်နိုင်ပါသည်။ဟောဘယ်သောပုဂ္ဂိုလ်သည်အနုံအလွန်နဲ့ကျဲသောသံဃာရီတို့ရည်အိုင်ကြီးကိုတရတိကူးမြောက်ကျော်လွန်နိုင်ပါသည်။အပတိထေ အောင့်နိုင်လည်းကြည်ရမရှိတော့နာလာမေထနိုင်လည်းဆွဲကင်ထားပြမရှိတော့ဂာမီရေနဲ့စွာတော့တံမြာ၌ကောဘယ်လိုပုဂ္ဂိုလ်သည်နာတိရတိမနစ်မြုပ်ခဲရှိပါသည်ဟိမဝဒနာကမြတ်စွာဘုရားကိုမေးနာလေးနဲ့တည်းမေးကုန်ပါဩဃရေရင်ကိုဖ ယ်လိုပုဂ္ဂိုလ်ကျော်နေမလဲဘယ်လိုဘယ်လိုကျင့်ဟောကလေးကဗာမယာရည်ရင်ကိုကျော်လွန်နိုင်တယ်လဲဗာမယာရည်ရဲ့ရည်အကြီးကိုဘုရားကျော်လွန်ပြီးသွားနိုင်တယ်လဲလို့မေးပါတယ်ကာမောကမောကဒိဋ္ဌောကအဝိဇ္ဇောကဟောကဤ၄ပါးရှိဟောကဆိုတာရည်စည်းကြောင်းဒီလောကမှာရှိရည်စိတ် မိုးကိုချမ်းမိုးရင်းဆိုတော့ဒီအာကြီးရဲ့ရက်ဆိုလို့ရှိရင်ဒီတွေစီးရင်လည်းမကြောက်ကြကောင်းပါအဲဒီရောင်းနေကြသွားလို့ရှိရင်တော့ကုနိုင်ရင်ကုရောင်ကုနိုင်ရင်တော့နင်းမြုပ်ကိုရရှိတာပဲနင်းမြုပ်ပြီးပြေဖို့ရပဲဩကဆိုတာညှို့ညှို့ပြီးတော့တတ်တတ်တယ်လို့ရေးရရှိတယ်။ဟောဟောကညှို့ညှို့၍ဒါကတတ်တတ်ပြီး။ဇွမ်းတတ်ပြီးရှိလာတဲ့ မြင့်မြင့်ပြီးတတ်မယ်လို့ကြီးညာထားတယ်လို့ပဲဒီစည်းကြောင်းကြီးကတတ္တဝါတွေကိုသိစေတတ်တယ်ဒါကြောင့်မဟုတ်ပါဘူးမှာကြီးအာကြီးတဲ့ရတဲ့ဆိုရင်ဒီဆောင်မှုပြီးတော့ဒီပစ္စည်းကုန်တာတွေအများကြီးပါပဲသံဃာယုံကလည်းဒီတိုင်းပဲကာမောဘဆိုတာကာမအာယုန်တွေနှိမ့်သက်ပါရပြီးတော့နေတဲ့ တဏှာနှိမ့်သက်ပါရမှုပါပဲကာမအယုန်တွေလူချင်းနှိမ့်သက်ပါရပြီးတော့နေတဲ့သဘောကာမောကကာမောကရည်စည်းကြောင်းနဲ့ရောက်သွားလို့ရှိရင်လည်းကာမဂုဏ်တွေလျှောက်လဲနေတာကာမဂုဏ်အယုန်တွေနှိမ့်သက်ပါရပြီးနေတဲ့အတွက်မရသေးတဲ့ကာမဂုဏ်အယုန်တွေရအောင်ရပြီးသားတွေလည်းပဲအကြောင်းမပြေရအောင်ဆောင်ရှောက်ထိမ့်သိမ့်ပြီးတော့နေကြရ ဒီလောကမှာမင်းတို့အသေးတို့ဆိုတာတွေကနာမည်ကြီးတဲ့ပုဂ္ဂိုလ်တွေပဲမင်းတွေကကာမဂုဏ်အာယုန်တွေကိုလူကြီးတိုင်းကြပြီးတော့နေတော့အဲဒီမှာကာမဂုဏ်အာယုန်တွေအများဆုံးလို့ဆိုရမှာပါပဲကာမဂုဏ်အာယုန်တွေရဖို့ရလဲအများကြီးကျင့်ရပေးရပါတယ်မင်းဆိုတာဇာရဲပေတဲ့တော့ကုသိုလ်ကောင်းမှုရောက် မင်းကြီးရတယ်မင်းကြီးတွေနေရတယ်ဆိုတော့ဒီစိတ်တွေကြည့်တော့သူကဟုတ်မလို့လို့ကောင်းမလို့လို့ထင်ခေါင်းလာတယ်။ဒီနေ့ကဒီအကြောင်းမျိုးအကြောင်းနဲ့စပြီးတော့ကြည့်လိုက်တယ်။မင်းရာဇဝင်တိုင်းကမင်းသားတယောက်အကြောင်းရာပေါ်ပြရတာ။ရှိရတယ်ဆိုဒီနေ့ပြုနေတာ။တော်တော်ကြောက်စရာကောင်းတာလေ။တော်တော်ကြောက်စရာကောင်းတယ်။ မင်းပြေရဝရသူလည်းဒီတိုင်းနေလို့ရှိရင်ဖြင့်လူထက်နိုင်တဲ့ပုဂ္ဂိုလ်ကသူလည်းတပ်ပြင်းမှကြောက်လို့ထွက်ပြေးလာပြီးတော့သူမင်းပြေရအောင်လို့သုံးကျင်ရတာသူနောက်ကလူတွေကလည်းလင်းနဲ့ကြိုင်နေလူတွေ30နဲ့တစ်ဖက်ကနောက်ခံဖြစ်တဲ့ပုဂ္ဂိုလ်တွေခေါ်ဖိတ်ပြီးတော့အရေးအကြောင်းတကယ်အရေးကြီးတဲ့အကြောင်းရှိတယ်လို့ခေါ်ဖိတ်ပြီးအဲဒီလူတွေကိုလည်းခြေပိတ်ပြီးတပ်ပြတာကိုလူတွေကလည်းနဲ့မပါဘူး တော်ကြောက်ကြကောင်းတာပဲလို့ရှိရဒီဥစ္စာအရင်းကိုကြည့်နေတယ်အဲဒီအကုသိုလ်တွေကဘယ်လေးပါးဒီလိုတော့ဒုက္ခတွင်းကိုနှိမ့်ဖို့ရတယ်ပဲကာကမောဘကာမရင်ကြောညောပြီးနှိမ့်ဖို့ရတယ်ဒီနိစ္စမှာမင်းဖြစ်ခဲ့လို့မရကြပြီးတော့မရကြလို့မင်းမလုပ်ချင်လို့တကားတယ် လူအယောင်ဆောင်ရွက်နေတာနဲ့အားရကြတော့ကောင်းတာပဲလူတွေကြောက်ကြတော့ကောင်းတာပဲကြောက်လို့သူစားလူအယောင်ဆောင်ပြီးတော့နေရကာမအယုံအလိုရှိရတဲ့ကိုယ်လိုရှိရတဲ့ကောင်းချမ်းသာတွေရအောင်ဆိုပြီးတော့ဉာဏ်ကြီးရအာထုရကာမယုံရောမျောတာတွေအမှန်တန်ကြီးကျယ်တဲ့အကုသိုလ်တွေပဲမထေကြီးတယ်ဆိုတာကတော့တချို့ကံသက်သက်နေပါပဲ။ ဒါပေမဲ့ချွတ်ချွတ်တတိပြုတာကလည်းပဲသူများတွေသူများရဲ့ခွင့်ရေးတွေယူပြီးတကလားဒီလိုဖြစ်ရတဲ့ဟာတွေလည်းရှိတယ်ဒါလိုဆိုရင်လည်းဒါတွေကလည်းကြောက်စရာကောင်းတာပဲနော်တာမန်ပုဂ္ဂိုလ်တွေအနေနဲ့လည်းမင်းတို့လိုရှိရတဲ့ကောင်းရချမ်းသာတွေရအောင်ဆိုပြီးကြံရတာတချို့ပုဂ္ဂိုလ်တွေကခိုးရတဲ့ပုဂ္ဂိုလ်တွေခိုးပြီးတော့ကံကိုစီးနေရအောင်လုပ်တာသာသနာဓမြတိုက်တဲ့ပုဂ္ဂိုလ်တွေကလည်းဓမြတဲ့လူရည်ပြီးတော့ကာမဂုဏ်တွေတည်ထောင်ရတာ အချို့ပုဂ္ဂိုလ်တွေကလည်းသဘာဝတည်းသတ်ဖြတ်ပြီးတော့ကိုယ်ချမ်းသာရေးလောက်ရတာပဲလေကြောက်ချက်သိကောင်းတာပဲ။အဲတော်ရင်မနေဘူးတတ်ပြီးတော့ကိုယ်တက်ကလေးတစ်ခုဒီကံကိုအစီအဝချမ်းသာနေပြည့်စုံလို့ရ။အမနာကိုကြောက်ချက်ကောင်းပါတခြားစဉ်းစားကြည့်လေကြောက်ချက်ကောင်းရင်လည်းအဲတော်ရင်မနေဘူး။ကုံတတဝါတွေသတ်ဖြတ်ပြီးတော့သင်မွေးကလေးရှိတဲ့ဒီသတ္တဝါတွေသတ်ဖြတ်သင်မွေးကလေးရှိရဲ့မနာကြောက်ချက်ကောင်းတာတွေပဲအကုသိုလ်တွေဖြစ်သွားတာတွေ။အဲဒီဆိုလဲလိန်ကြီးပြောပြီးတော့ ကိုစည်းဝါးရေးကိုချမ်းသာရေးဖြစ်အောင်လုပ်ရတာအဲဒါတွေကကာမကြီးညောညောပြီးအကုသိုလ်တွေပွားတယ်အဲဒီအကုသိုလ်တွေကြောင့်ဝယ်လေးပါမြင့်မြုပ်ပြီးတော့သွားရဒုက္ခတွေရောက်ကုသိုလ်ကောင်းမှုတွေပြုရတဲ့ကာမဂုဏ်တွေတားနေတဲ့ပုဂ္ဂိုလ်ကကာမဂုဏ်ထဲမှာပဲလဲပြီးကာမလောကမှာပဲလဲပြီးတော့ဘဝတိဖြစ်ရဥရနာရပြေရဒုက္ခတွေရောက်လူဖြစ်ပြီးတော့လဲသနေကြပြေရတာနာဖြစ်ပြီးတော့လဲပြေရတာ အခွင့်အရေးရပြီးတော့ဒီလိုအချိန်ကောင်းခွင့်ကောင်းနေရနေတယ်မယ်လို့ကာမအယုံနှိမ့်တဲ့တာယာနေတဲ့ပုဂ္ဂိုလ်ကကာမတွေကကိုမဆက်ရှင်ဘူးကာမဂုဏ်နဲ့မှတာယာနေတာပဲလူကြီးလောကလောနတ်ပြည်လောကလောကာမဂုဏ်နဲ့မှပဲရောက်ပြီးကာမချမ်းသာတွေနဲ့ပဲပြောနေခြင်းနဲ့ကာမချမ်းသာတွေမရှိတဲ့နေရာဆိုရင်တဲမကြိုက်ဘူးဇမလောကတော့တဲမကြိုက်ဘူးဇမလောကမှာဇမတွေ ယောက်ျားလည်းမဟုတ်ညီမလည်းမဟုတ်ကာမုံအာယုန်တွေမရှိဘူးဆိုတော့တရားမကြိုက်ဘူးတချို့ကပြောကြတယ်အဲဒီယမတွေရောက်သွားရင်စေရိသဝရလားမတော့ဘူးဟာညံကြပါဘူးတဲ့စေရိကျတဲ့ပုဂ္ဂိုလ်ကစေရိမတော့ပါနဲ့ကိုမကြိုက်ဘူးအဲဒီညာတွေပြောကြရှိဘူးသမီးလည်းမစားရဘူးမှာအဲဒီအစားတော့ကျတဲ့ပုဂ္ဂိုလ်အနေနဲ့ရှိလိုက်မယ်ဆိုလို့ချင်းဒီဘာတွေရတယ်ပဲမစားမတော့ပဲနဲ့ငါပြနေတယ်လို့လည်းထင်နေတယ်ပါဟိုမှာမငါပါဘူး မစားပဲနေတာသူကကောင်းနေတာပဲမစားပဲနဲ့မစားလောင်ပဲနဲ့နေတာအခုလူကြီးမှာတောင်မှဇာဟာရမစားဘဲနေနေလို့ရှိရင်ကောင်းတာပဲအချို့ဆာလောင်မှုတည်တဲ့ပုဂ္ဂိုလ်တွေကမကြမ်းမကြခဏခဏစားရဒုက္ခရောက်တာပဲအချို့တစ်ခါလောက်စားထားလိုက်ပြီးတော့တနေ့လုံးတညလုံးမစားဘဲနေနေနေဒါသိနေနေမဟုတ်နည်းနည်းတော်ရုံနဲ့စားလိုက်ရင်နေနေတာပဲအဲ့ဒီပုဂ္ဂိုလ်ချမ်းသာတာပဲ ရုပ်ပုဂ္ဂိုလ်ကခဏခဏစားတော့ခဏခဏစားတာဟုတ်မကြမကြရှားကိုစားဒုက္ခတွေရောက်စားရတယ်ဆိုတာကောင်းလို့စားရတာမဟုတ်ဘူးကိုယ်ကဇာလမှုသိမှုရောက်ဒီလိုတောင်ကိုအောင်နေတော့ခံစားရတဲ့တုံတုံလုံးပါပဲအဲဆာလမုဒိတဲ့တဏှာကြောင့်လည်းဒီကာမဂုဏ်တွေကောင်းတယ်ထင်ပြီးတော့ပါရနေရတာအဲဒီဆာလမုဒိတဲ့တဏှာလေးဖြုတ်လိုက်လို့ရှိရင်ဘာမှတရားတွေညှို့လင်းကြရမရှိဘူးဒါပေမဲ့လို့အဲဒီကာမအာရုံဆာလမုဒိတဲ့ ကာမောဟဆိုတဲ့ရည်ကြီးကြောင်းရင်းပန်းနေတဲ့ပုဂ္ဂိုလ်ရဲ့ကာမအာယုန်နဲ့ဖြစ်တဲ့ကာယနဲ့ကာမအာယုန်ကထွက်တဲ့ထွက်မြောက်ဖို့ရတယ်မကြမ်းအာမထုတ်ဘူး။မြတ်စွာဘုရားရဲ့သာသနာတော်ကြီးနဲ့တွေ့လို့ဗာမဝစီကလုံးရလုံးရကြောင်းအကျင့်တွေရှိနေပေမဲ့လို့အဲဒီလိုအကျင့်တွေကိုအာမထုတ်နိုင်မှုတချို့ပုဂ္ဂိုလ်တွေကကာမအာယုန်နဲ့ပြောနေတာမထွက်ချင်ဘူး။သူကမထွက်ချင်လို့ထွက်မယ်ဆိုရင်ထွက်နိုင်တာပဲ။อืม မြတ်စွာဘုရားရဲ့သာသနာနဲ့တွေ့ပြီးတစ်သက်လုံးကျင့်ကြံမှာချမ်းသာတာနဲ့သာသနာဓမ္မတရားတွေလည်းကြားရတရားထုံးမယ်ဆိုအထုံးနေတဲ့ခွင့်ရည်တွေရဒါပေမဲ့လို့ကာမဂုဏ်နဲ့မထွက်ချင်တာနဲ့တချို့အာမထုတ်ဘူးအထုတ်ကတရားထုတ်ကိုခေါ်တာတော့မလာဘူးသူအကုသိုလ်မရှိပါဘူးသူပြုထားတဲ့ကုသိုလ်တွေရှိနေတာပဲသူချမ်းသာတာချမ်းသာတွေသူရနေတာအဲ့ဒါနဲ့ပဲသူနေနေတာပဲ။ဒါများတဲ့မထွက်ချင်ဘူး အဲဒီတော့ကာမောဘကာမရည်ကြောင်းနဲ့မျောနေလို့ရှိရင်အာဟုသူတွေပြုလို့ရှိရင်ပယ်လေးပါအမှန်တန်ဆိုးရတဲ့ဌာနတွေမျောပြီးတော့နင်းမြုပ်သွားလိမ့်မယ်ဒုက္ခတွေရောက်လိမ့်မယ်ကုသကံတွေပြုတဲ့ကာမရည်ကြောင်းမျောတဲ့ပုဂ္ဂိုလ်ကာမဂုဏ်အယုန်တွေပါမြင့်တဲ့နေတာနဲ့အဲဒီကောင်မလို့ဒီထဲမှာပဲလူရှစ်လိုက်နားပြလိုက်ဖြစ်ရပါမှာဥရနာတရားတွေထဲမှာဆိုရင်ပြုစရတာတွေလည်းအများကြီးရှိမှာပေါ့အဲဒီဒုက္ခတွေမျောနေတယ် ဒါဓမ္မယဉ်ကျေးခြင်းကတော်ဘာယဉ်ကျေးခြင်းကဘွားတာကယူပါဘွားအယူပါဘွားတွေတားနေတဲ့ပြမာတွေကလည်းရှိသေးတယ်သူတို့ကလည်းပဲသူတို့ကလည်းအထင်ကြီးတာပဲသက္ကာပြမာကြီးတွေကသူကသူသူထင်နေတဲ့သူကကျိုးတယ်ဒါတော့ဒီကလည်းတခါဟောလို့ပါတတ္တိယဝိယဩမထောဒေရှမနောမထိုက်ပြီ ကာမရာဂပဟာနာယပတောဘိက္ခုပရိပစီသူကဒုညနာပြည်ကြီးနေတော့အသက်ကတိုးတာကိုလူဆိုလို့ရှိရင်အခုအသက်တန်းတရားအောက်မှာရှိနေတော့နတ်တရားရှိနေတော့အသက်သိတိုးတာသူကဓမ္မကဆိုတော့ပြောကြမရှိဘူးလူတွေကကြည့်လိုက်လို့ရှိရင်ဘိုးကောင်လေးတွေရှိတယ်တချို့ရေပိုင်းလောက်ပဲလက်ရှိတယ်အဲဒီလိုဘိုးကောင်လေးတွေထားတာထားတာဖြစ်ပြီးပေးနေရမယ်ဆိုကြောက်စရာသိကောင်းတာပေါ့ဘုရားကကြောက်စရာကောင်းတာ အဲဒီလိုပဲမြမာကြီးလိုက်တဲ့ခါကလည်းလူတွေလည်းပဲခဏခဏဖြေလိုက်သေးလိုက်အခုလိုကောင်းမှုရှိတဲ့ပုဂ္ဂိုလ်လူပဲထားဖြစ်လို့တော်သေးရဲ့သူကဘယ်လေးမှမကြသေးလို့ငါဖြစ်ပြန်ရင်ငါတို့လည်းခဏခဏပေးနေတာတွေမြင်ရတော့ဒီလူတွေနဲ့တွေဟာဘာကြောင့်ဒီလိုအသက်တူရတယ်လဲဆိုရင်ကာမရာဂရှိနေလို့တဲ့ကာမအာယုန်တွေပါရနှိမ့်သက်ပြီးတော့နေလို့အဲဒီကာမရာဂကို ပယ်နိုင်တဲ့ဇန်ကြီးရအောင်အားထုတ်လို့ဇန်ရလို့ရှိရင်တို့လိုပြမာတွေဖြစ်အသက်ရှင်မှာပဲလို့သူကရည်ရွယ်ပြီးတော့ဗတိယဝိယဩမထောတေသမနောမထကေကာမရာဂပဟနာယပတောဘိက္ခုပြိပစီအဲဒီကမိစ္ဆာမနတကလောကအသက်ရှိသတ္တဝါဟူသည်များကတတ္တလောကလောကလို့ခေါ်တယ်အဲဒီလောကဟာလောကလို့ခေါ်တဲ့တတ္တဝါ ဘယ်ရာများရှိရင်ဖြစ်ပါသလဲဘယ်ရာတွေရှိလို့ရှိရင်တတ္တဝါလို့ခေါ်ရပါသလဲမြတ်စွာဘုရားဒီကသာဓုလောကသမုပ္ပန္နောသာဓု6ပါးတို့သည်တန်တေသူရှိကုန်လာသောလောက လောကသည်သမုပ္ပန္နောဖြစ်6ပါးရှိရင်လောကဖြစ်တော့တာပဲ6ပါးရှိလို့ရှိရင်တတ္တဝါခေါ်ရတာပဲ ဘာ6ပါးလဲဆိုလို့ရှိရင်ဣဇတိကယရဏ6ပါးအတွင်းအာရဏ6ပါးတတ္တဝရိပ္ပန္နမှာအဲဒီအာရဏအတွင်းအာရဏ6ပါးအရင်းနာဣဇတိကယရဏတွေမျက်စိတစ်ခုနားတစ်ခုနှာခေါင်းတစ်ခုလျှာတစ်ခုကိုယ်တစ်ခုစိတ်တစ်ခုဒီပြင်ဟာတွေကလည်းရုပ်ကြည့်တယ်စိတ်ကတော့နာ မျက်စိနားနှာခေါင်းလျှာကိုယ်ဒါတွေကရုပ်ရုပ်အာရဏတွေပတာရယုံ၅ပါးပဲမျက်စိဆိုတာသကုပတာရယုတ်နားဆိုတာသောတာပတာရယုတ်ခေါင်းဆိုတာဒါနာပတာရယုတ်လျှာဆိုတာကသေဝပတာရယုတ်ပါရကိုယ်ဆိုတာကာယပတာရယုတ်ပတာရ၅ပါးအကြီးယုံ၅ပါးမျက်စိအကြီးနားအကြီးနှာခေါင်းအကြီးလျှာအကြီးကိုယ်အကြီးဒါလိုလည်းပြောကြတယ် ပါဠိအသုံးကတော့စကုတို့သောတာတို့ဒီလိုပါပဲအဲဒီတိုင်းမှာပြင်ရတဲ့ဗမာလဲမျက်စိကိုနားအရာသုံးအများဆုံးနဲ့လည်းမှပြောနေရပြီးတော့နားလဲအောင်လို့အတာရာယုတ်တို့ဒီယုတ်တွေလည်းထည့်ပြောရတာပဲမျက်စိနားနှာခေါင်းလျာကိုယ်ဆိုတဲ့ပတာရာယုတ်က၅ပါးစိတ်ဆိုတဲ့မနာယရဏနာလျာကတပါး အားလုံး6ပါးရှိအဲဒီ6ပါးရှိလို့ရှိရင်ဘတ်တော်ဖြစ်တာပဲဒီ6ပါးကအရင်းကမယ်ဒီ6ပါးလုံးအကုန်လုံးနှုတ်ပြလိုက်လို့ရှိရင်တော့ဘတ်တော်မဖြစ်နိုင်တော့ဘူးဉာဏ်စီလည်းမရှိနားလည်းမရှိနှာခေါင်းလည်းမရှိလျှာလည်းမရှိကိုယ်လည်းမရှိစိတ်လည်းမရှိအဲဒီတော့စိတ်မရှိတာကဘာပြီးအရေးကြီးတာဘတ်တော်မဟုတ်ဘူးလို့ပြောဆိုလို့ရှိရင်ဒါပဲမဲ့တော့ အပင်ညတဆိုတဲ့တ attva ကတော့အဲ့ပါဒီအကုန်လုံးဒီ၆ပါးလုံးမရှိဘဲနဲ့တ attva ခေါ်ရတာတော့ရှိသေးတယ်ဟာသူတဏှာလည်းရှိတာပဲသူကတိတ်ပြီးတော့မပြန့်ကျဲပါဘူးဒီမေဘုံမေးတဲ့ပုဂ္ဂိုလ်ကအဲ့ဒါကိုမကြည့်ဘူးဒါကြောင့်အဲ့ဒါမပါဘူးအပင်ညတနှုတ်တယ်လို့အပင်ညတထည့်လိုက်လို့ရှိရင်တော့ခက်သွားတယ်သူကပြန်၆ပါးမရှိဘဲနဲ့တ attva ဖြစ်နေအဲ့လိုဖြစ်နေမကိုက်ဘူးနှုတ်တာလည်း မျက်စိနာနှာခေါင်းလျာကိုယ်ဆိုတဲ့တရားတော်၅ပါးတဲ့ကတောင်မှတချို့ချို့ရော့နေလည်းရှိပါရဲ့မျက်စိမရှိဘူးဒီကလေးပါတယ်မပါလာတာရှိနားမရှိဘူးနှာခေါင်းအနမနာအနနာနိုင်အောင်နှာခေါင်းမရှိဘူးအဲဒီလိုပါလဲတခုတလေရှိတာရှားတော့ရှားပါမျက်စိနဲ့နားကတော့ချွေးတာတယ်တော်များများရှိအဲဒီတခုနှစ်ခုသုံးခုရော့နေတယ်ပဲသတ္တဝါတော့ဟုတ်နေတာပါပဲဇမားတွေကြတော့ နှာခေါင်းတို့လျှာတို့ကိုယ်တို့ဆိုတာဒီသုံးခုကမရှိဘူးမျက်စိနဲ့နားတော့ရှိတယ်။ဒါလည်းပဲသူကသာတော်တော့ဟုတ်အာယူပပုံကြတော့သာရယုံ၅ပါးရုပ်အာယတနာတွေတကူမှမရှိဘူးစိတ်ပဲရှိတယ်မနာယတနာတကူတည်းနဲ့သူကသာတော်တော့ဟုတ်အားကြောင့်အာရဏ6ပါးလုံးရှိရင်သုံးမဟုတ်5ပါး4ပါး3ပါး တပါးလည်းရှိတယ်မနာရဏတပါးလည်းရှိတယ်သတ္တဝါလို့ခေါ်ရတာပါပဲအဲဒီအာရဏတွေရှိမှပဲသတ္တဝါခေါ်လို့ရတယ်အာရဏမရှိလို့ရှိရင်သတ္တဝါမခေါ်နိုင်ဘူးဒီပါးယုတ်ကြီးလောက်ထားတယ်ရှင်ယုတ်ကြီးလောက်ထားတယ်ကြောက်ယုတ်ကြီးလောက်ထားတယ်မျက်စိပုံသဏ္ဍာန်နဲ့သူလောက်ထားတာပဲဆိုတော့မြင်ရတဲ့သဘောမရှိဘူးနားပုံသဏ္ဍာန်နဲ့လောက်ထားတာပဲမကြားတာပဲနှာခေါင်းလည်းသူ့မှာပုံသဏ္ဍာန်လောက်ထားတယ်မနာဘူးအဲလျှာလည်းပဲလောက်ထားရင်ရတာပဲ ဘုရားကမသိနိုင်ဘူးကိုကြီးလည်းရှိတာပဲသူသူ့ကိုတိုက်လို့ခိုင်းလို့ရှိတော့ဘာမှမသိဘူးသူကစိတ်ကတော့မရှိဘူးအဲဒီတော့အဲဒီအာရဏတွေ6ပါးလုံးသူမှမရှိ6ပါးအာရဏ6ပါးလုံးမရှိတော့သတ္တဝါမဟုတ်ဘူးသတ္တဝါပုံသဏ္ဍာန်နဲ့တူးနေသတ္တဝါမဟုတ်လူအရှင်တို့ကအာရဏတွေရှိနေလို့သတ္တဝါလည်းဆိုတာသေပြီးနဲ့တရားနဲ့အာရဏတွေကမရှိဘူး မျက်စိကလည်းမျက်စိယုံမရှိတော့ဘူးမျက်စိပုံသဏ္ဍာန်နဲ့ရှိတယ်နားယုံမရှိတော့ဘူးနားပုံသဏ္ဍာန်ရှိနှာခေါင်းပုံသဏ္ဍာန်ရှိတယ်အဲနားနာနေတဲ့နှာခေါင်းယုံမရှိတော့ဘူးလျာလည်းရှိနေတာပဲဒါပေမဲ့ရတာသိနိုင်တဲ့ဇင်ဝတတာရခေါ်တဲ့လျာကြီးယုံမရှိတော့ဟိုကြီးကလည်းဒီလိုလုံးဒီတိုင်းပါတော့မသေးခင်ပြန်မသေးငါတိုင်းပါပဲဒီသီကစားဘာမှမပြေသေးပါဘူးဒါမှမဟုတ်အတွေ့အထိဖိုင်းယူနိုင်တဲ့ကာရတာရယုံမရှိဘူး စိတ်ကလည်းသူ့မှာမရှိဘူးဒါကသူဒီစိတ်ချုပ်သွားဒီဒီနဲ့ဒီကြိမ်နဲ့ဘတ်တော်မဟုတ်တော့တောင်းကြီးရတယ်ဒီတိုင်းရှိတယ်လူကြီးတွေဒိဋ္ဌာန်ဖြစ်ဖြစ်ဒီဒီနဲ့ဒီကြိမ်နဲ့ဘတ်တော်မဟုတ်တော့အဲဒီအစ္စတိကယရဏအတွင်းယရဏ6ပါးရှိတယ်ဘတ်တော်ဖြစ်ပြီးတဲ့ပြိတ္တိတွေတွေကပြိတ္တိစိတ်မနာယရဏရှိတယ် ကာယတာရခေါ်တဲ့ကာယကာယယုံနေတကွအဲရုပ်ဆက်ကူပေါင်းကာယတာတကရုပ်ရှိဒီမှာကာယတာရကာယယရဏဒီတွေကြရအနည်းဆုံးအာယရဏနှစ်ပါးပါတံပိရဇာဥပဒုကတော့အာယရဏတွေပြည့်စုံလဲဖြစ်နေပါလားအဲမရုပ်တွေကြရအာယရဏနှစ်ပါးပါအဲ့ဒီကြရသတ္တဝါဖြစ်နေပြီ လုံနိုင်တဲ့အစွမ်းတတိတော့မရှိသေးပါဘူးတတ္တဝါကျေဦးလို့ဘယ်ဦးလို့ဆိုတာရှိတယ်အဲ့ဒါတွေလူတွေကလည်းသူတတ္တဝါတွေချိုးကမလုံနိုင်တော့အဲမရှိဘူးမှပြီးတော့နေကြတော့အဲအမှလွဲနေတယ်ရှိတယ်တတ္တဝါပဲသူကအဲဒါ6ပါးရှိကလောကဖြစ်ပြီးတဲ့6ပါးရှိရင်တတ္တဝါပဲအဲဒီနေ့ကပြောပြီးသားပါလား ရှင်နာဆက်ပြောအောင်မဟုတ်လူတွေကလည်းပြည့်တယ်ပါလာတယ်နည်းနည်းနားလည်အောင်ပြောအခုလူရဲ့နတ်ရဲ့ဒိဋ္ဌံတွေရဲ့ငါကြိုးစားပြီးတွေရဲ့အဲဒီတော့အသက်ရှင်နေတဲ့အကောင်တွေလို့ခေါ်ရပါတယ်အဲဒီအာရဏ6ပါးအကုန်ပြည့်စုံရှိတာလဲများတယ်ပြည့်စုံမရှိရင်လည်း9ပါးရှိတယ်4ပါးရှိတယ်3ပါးရှိတယ်အဲဒီအာရဏ သုံးပါးကတော့ခုမြင်မြင်မှာတော့ရှိနေတာသုံးပါးတော့လည်းတာမရှိဘူးမြင်မြင်မဟုတ်တဲ့အာယုဘဂုံတွေကတော့ဟုတ်အမြင့်ဆုံးရတဲ့မှာရှိတယ်သူတို့ကတော့စိတ်အာရဏတဘာတဲ့ရုပ်လည်းမရှိဘူးဒါကတော့မြင်လည်းမမြင်နိုင်ပါဘူးဒီဥစ္စာကလူတွေအနေနဲ့မြင်နိုင်ဘူးနားတွေလည်းမမြင်နိုင်ဘူးဇမားတွေလည်းမမြင်နိုင်ပါဘူးအဲသူတို့အာယုဘဂုံချင်းချင်းလည်းစိတ်စိတ်ကြီးတဲ့ဖြစ်နေတော့ကိုယ်ကိုယ်ကိုလည်းမမြင်နိုင်ဘူးသူများလည်းမမြင်နိုင်ဘူးလို့စိတ်ကြီးတဲ့ဖြစ် အဲ့ဒါတွေကတော့ဒီကလူပြင်းနဲ့တော့မဆိုင်ပါဘူးဝေးအဲ့တော့အာရဏ6ပါး5ပါး4ပါး3ပါးရှိရင်သတ္တဝါဖြစ်ပြီးသတ္တဝါဆိုတာဒီအာရဏတွေပဲတဲ့သူတို့ကိုခေါ်တာပဲဒိဋ္ဌမင်းကုပ္ပတိပန်တော်ဒိဋ္ဌမင်းဘယ်၌လောကလောကဤပန်ဆောင်အောင်းပင်ဆက်ဆံခြင်းကိုကုပ္ပတိပြုနေပါသည် လောကဆိုတဲ့တ attva ကပေါင်းတင်ဆက်ဆံတာဘာတွေနဲ့ပေါင်းတင်ဆက်ဆံနေတာလဲမေးမြတ်စွာဘုရားအစသူကုပ္ပတိတန်တော်စသူ6ပါးတော့နဲ့လောကလောကတွေစသူ6ပါးတော့နဲ့တန်ထွန်းပေါင်းတင်ဆက်ဆံခြင်းကိုကုပ္ပတိပြုနေသည်လောကဆိုတဲ့တ attva ကပေါင်းတင်ဆက်ဆံနေတာ6ပါးနဲ့ပါပဲ ပဂရိပုဂ္ဂိုလ်တွေနေရာချင်းတော့ဟိုလူနဲ့ဒီလူနဲ့အပြီးကျွမ်းဖြစ်နေတဲ့ဆက်ဆံနေတဲ့ဟိုလူဟိုလူနဲ့ဒီလူနဲ့ပေါင်းတဲ့ဆက်ဆံနေတဲ့ယောက်ျားမိန်းမတွေအချင်းချင်းအပြီးကျွမ်းဖြစ်ပြီးပေါင်းတဲ့ဆက်ဆံနေတဲ့စသည်ဖြင့်တတ္တဝါတယောက်နဲ့တတ္တဝါတယောက်အပြီးကျွမ်းဖြစ်ရင်းနှီးဆက်ဆံနေတဲ့ ဘယ်လိုပဲပြောကြရတယ်ဒီလိုပဲထင်မြင်ဆွဲလန်းပဂရိရတာလေအမှန်စင်စစ်ကတော့6ပါးသောတရားတွေနဲ့ပေါင်းနေတာ6ပါးသောတရားတွေဘာတွေတုံးဆိုလို့ရှိရင်အစင်းရဲ့အပန်းရဲ့အနံ့ရဲ့အရသာရဲ့အတွေ့ရဲ့သဘောရဲ့ဘာယာယရဏ6ပါးလို့ခေါ်တယ်အာရုံ6ပါးပြောလို့ရှိရင်လည်းပြီးပြပါတယ် မာယာရဏ6ပါးနဲ့အောင်6ပါးကသဘောအချင်းဒီပါများပါတယ်မတူတဲ့ဓမ္မယာရဏကနည်းနည်းလေးကွဲတာရှိပါတယ်။အဲမဲ့ဒီပါများပါအဲအပြင်အာရဏ6ပါးအောင်6ပါးနဲ့ပေါင်းနေတာမြင်နေဆိုရင်လူတယောက်နဲ့လူတယောက်နဲ့မြင်ပြီးอืมတွေ့ရဆိုလို့ရှိရင်နှုတ်ဆက်ပြောဆိုနေအဲလူချင်းချင်းမြင်ပြီးတော့ဆက်ဆံနေတယ်ပေါင်းသင်းနေတယ်မိတ်ဆွေဖွဲ့နေတယ်ဒီလိုပြောရတယ်။မာစီစိတ်ကတော့ ကြောင်းနဲ့ကြောင်းနဲ့မြင်နေဆိုတာ အစင်းမြင်တာပဲအစင်းနဲ့ပေါင်းသိနေတာအဲ့ဒီအစင်းနဲ့မြင်တာနဲ့အစင်းပေါ်ရံလေးကပါပဲအဝမဖုံးလာတဲ့စိတ်ပိုင်းတော့မြင်ပါလေဒါတော့ဟိုအဝဖုံးလာတဲ့စိတ်ပိုင်းကအစင်းမမြင်လက်တော်ပါတော့ပေါ်နေတဲ့အပိုင်းမျက်နှာပေါ်နေတဲ့အပိုင်းချောက်ကြီးပေါ်နေတဲ့အပိုင်းဘဝကဝေါ်ထားတဲ့ဒီရဲ့ပိုင်းတွေကမမြင်အောင်ပေါ်နေတဲ့အပိုင်းက အရေးပေါ်မှာရှိတဲ့မြင်ရတဲ့အစင်းလေးရှိတယ်။ဒါဖြူနေဖြူရမဲနေမဲတာပေါ့အဲဒီကအဲဒီအစင်းလေးတော့ပေါ်ရန်လေးတော့မြင်တာအတွင်းမမြင်။ဒါပဲမဲ့လို့သောသောကတွေကပြီးထားပြီးသားမှတ်ထားပြီးသားဆိုတော့မြင်လိုက်တာနဲ့ဒါကလူပဲယောက်ျားပဲမိန်းမပဲစသည်ဖြင့်ဒါအကုန်သိသွား။ဘုံလုံးလူရဲ့အချိုးစားတွေပုံသဏ္ဍာန်တွေအကုန်လုံးသိသွား။ဘုံလုံးသိပြီးတော့မြင်တာနဲ့ လူတစ်ယောက်နဲ့တစ်ယောက်နဲ့ဟာမြင်ပြီးတွေ့ပြီးတော့ဆက်ဆံနေတယ်ပေါင်းသင်းနေတယ်မိတ်ဆွေဖွဲ့နေတယ်ရင်းနှီးနှီးဖြစ်နေတယ်ပြီးတော့အောင်းမေမန်းစီလေးကတော့သူဟာအစင်းတစ်ခုတည်းနဲ့အစနေတာပဲအစင်းနဲ့မိတ်ဆွေဖွဲ့နေတာအစင်းနဲ့ရင်းနှီးနေတာမျက်စိနဲ့မနာယရဏကမြင်ရတဲ့အစင်းနဲ့ပေါင်းသင်းဆက်ဆံနေတယ်လူပုဂ္ဂိုလ်ကနေပေါင်းတာမဟုတ်ဘူး လောကနေရာချင်းတော့ကြောင်းနဲ့ကြောင်းနဲ့ဒီပုဂ္ဂိုလ်ဆင်းရဲတယ်လို့ပြောရတယ်။မာဇင်သေးတော့အတိမပြုပြီးတော့ပေါင်းသင်းဆက်စားနေတာကမျက်စိနဲ့မြင်ပြီးတဲ့စေမျက်စိအာရဏနဲ့မြင်ပြီးတဲ့မနာရဏဒီနှစ်ခုကမျက်စိထဲမှာသင်ပေါ်လာတဲ့အဆင်းအပေါ်ရရင်ရှိပြီးတော့နေတဲ့အဆင်းအဲ့ဒါလေးနဲ့မြင်ပြီးတော့ပေါင်းသင်းတာတဲ့ဒါပဲ အဲယောက်ျားလိုမိန်းမလိုပုဂ္ဂိုလ်ပဲတ attva ပဲဆိုပြီးတော့ပေါင်းနေဆက်ဆံတယ်ထို့သူနာကကြားတဲ့ခါလည်းပဲနာနဲ့ကြားကြည့်တဲ့စိတ်ဒီနှစ်ခုကနေပြီးအတန်းနဲ့ပေါင်းသင်းနေတာလူပြောတာကြားရတယ်လူပြောတာကဘသူကပြောတာပဲယောက်ျားကပြောတယ်မိန်းမကပြောတယ်စသည်ဖြင့်အဲဒီလိုလောကနေရာချင်းပြောဆိုရတယ်မန်စီစိတ်ကတော့ ပြောတဲ့ပုဂ္ဂိုလ်ရလည်းမရှိဘူးအတန်ရှိတာပဲအဲဒီအတန်နဲ့နားနဲ့ကြားပြီးတဲ့သဘောနဲ့သူတို့ချင်းချင်းဆက်ဆံနေတာပဲပေါင်းနေနေတာနှာခေါင်းနဲ့အနတ်နှာခေါင်းရဲ့နာပြီးတဲ့စိတ်ရဲ့ဒီနှစ်ခုကနေပြီးနှာခေါင်းနဲ့ကြလာတဲ့အနာလေးနဲ့ဆက်ဆံလေယာရဲ့ရတာပြီးတဲ့သဘောရဲ့ ဒီငကူကနေပြီးတော့အရသာလေးတွေနဲ့ဆက်ဆံနာငါကရတာရှိတယ်ငါစားတယ်အာဒီစားဝေရစားဘယ်သူအချက်ကြီးသိတယ်စသည်ဖြင့်အဲဒီလိုရှင်ရှင်ဆွဲလိုက်ရတယ်အမှန်စစ်စစ်ကတော့တကယ်ဆက်ဆံနေတာကလျာရဲ့တရားမှမိပြီးတော့ဖြစ်တဲ့ရတာသိမှုလေးရောဒါကကိုယ်ဘက်ကကိုပုဂ္ဂိုလ်သတ္တဝါလို့ထင်ရတယ်သူကနေပြီးတော့တရားပေါ်မှာရောက်လာတဲ့ မရတာလေးသိပြီးတော့ပေါင်းခြင်းဆက်ဆံရုံပဲဘယ်သူနဲ့ဘယ်သူမှပေါင်းတာမဟုတ်ဘူးတွေ့ထိတဲ့ခါကာလတွေမှာလည်းလက်ရှိတဲ့မဲ့အကုန်လုံးတွေ့ထိတယ်အများကြီးရှိပါတယ်အဲကိုရုပ်ရယ်ကိုရုပ်မှမိပြီးတော့ပြည့်တဲ့ကြည်တိမှုမနာယရဏရယ်ဒီနှစ်ခုကကိုယ်ဘက်ကပုဂ္ဂိုလ်သတ္တဝါနေရသည်ငါရယ်လို့လည်းဆိုရင်ဇွဲလိုက်ရအဲဒီ ဘာယရဏမနာယရဏနှစ်ခုကနေပြီးတော့တွေးကြည့်စရာအာယုံကိုတွေးကြည့်ပြီးသွားတာပဲပထဝီခဲမှာဉာဏ်နဲ့အတွေ့အထိမြညာနဲ့အတွေ့အထိဒေဇောပူနွေးရဲ့အတွေ့အထိဝါယောတိုင်းနှင်းတွန်းကန်တဲ့အတွေ့အထိလှုပ်ရှားတဲ့အတွေ့အထိအဲဒါတွေကိုထိပ်ပြီးပြီးတော့သွားတော့ လူတယောက်နဲ့လူတယောက်နဲ့ထိတယ်လူကနေပြီးအဝတ်ထိတယ်အဲစသည်ဖြင့်ပုဂ္ဂိုလ်သတ္တဝါအနေနဲ့ပဲပေါင်းတင်ဆက်ဆံနေတယ်ရင်းနှီးနေတယ်ဒီလိုထင်ရမှန်စင်လေးကတော့ဒီပေါင်းတင်ဆက်ဆံတတ်တဲ့ပုဂ္ဂိုလ်အနေနဲ့ထင်မြင်ဆွဲလန်းရတာကလည်းဘာယပဒါရကိုကြည်ယုံနဲ့အတွေ့အထိကိုသိတတ်တဲ့ TV စိတ် မနာယရဏဒီအာယရဏနှစ်ပါးပဲရှိသေးတယ်ဒါပုဂ္ဂိုလ်သတ္တဝါလို့ရှင်းနေနေကြတာ။မာဇေလေးကတော့အာယရဏနှစ်ပါးပဲ။ဟိုထိတိရတဲ့ပုဂ္ဂိုလ်ကထိတိရတဲ့အရာဝတ္ထုကလည်းမာဇေလေးကတော့ထိတိရတဲ့သဘောမျှပဲ။ပထဝီသေဇောဝါယစတသုံးပါးအတွေ့အထိယုံညပဲဒီလည်းနဲ့ပုဂ္ဂိုလ်သတ္တဝါမရှိအထေဝတ္ထုမရှိဘူး။ဒါတော့အတွင်းအာယရဏနဲ့ပြင်အာယရဏတွေပေါင်းနေဆက်စားနေတာ။ စိတ်ကူးစဉ်းစားကြံပြီးပြီးတဲ့ခါတွေမှာစိတ်ကူးကတော့ပေါ်တယ်စိတ်ကူးကတော့အများအားဖြင့်နေတာစိတ်ကူးရဲ့အာယုံကတော့မရှားဘူးအာယုံကရှိနေတာဟုတ်ဟုတ်မဟုတ်စိတ်ကူးရင်ပေါ်နေအဲဒီစိတ်ကူးရဲ့ပေါ်လာတဲ့အာယုံနဲ့စိတ်မနာရဏနဲ့အာယုံကြီးရဲ့အာယုံကြီးရဲ့စဉ်းစားတဲ့စဉ်းစားတဲ့ဆက်ဆံတယ်အဲဒီမှာငါကဘသူစိတ်ကူးနေတယ်ဘသူကိုအောင်းမေ့နေတယ်တတိယနေတယ် ဘယ်သူကမှမိနေလဲစသည်ဖြင့်အဲဒီလိုသင်ရတယ်မာဇီလေးကတော့ဘယ်သူမှမဟုတ်ဘူးသူကဒီကွေးကပေါ်လာတဲ့အာယုံလေးပညာဓမ္မယုံလေးများစီကမြင်မှုမြင်မှုတို့ဘူးလားဆိုလို့ရှိရင်တော့အစင်းတော့အတန်တော့လည်းရှိပါတယ်များသွားပြီးပညာဓမ္မယုံလေးများအဲ့ဒါတွေအာရုံပြုပြီးတော့ကြောင်းနဲ့ကြောင်းနဲ့ပြီးကျွန်းနေတယ်မှမိနေတယ်တတိယနေတယ်လွန်ဆုံးနေတယ်စသည်ဖြင့် အဲဒီလိုပဲထင်မှရပြောဆိုရမာဇင်စိတ်ကတော့တွင်းအာရဏနဲ့ပညာအာရဏနဲ့တွေ့ဆုံပြီးဆက်ဆံနေတာပဲ။အားရသတုကုပ္ပတိသံတော်လောကလောကကြီးလောကကိုခေါ်တော့အတွင်းအာရဏ6ပါးသတု6ပါးတော့အတွင်းအာရဏတို့နဲ့သံထွန်းပေါင်းတဲ့ဆက်ဆံခြင်းကိုပုပ္ပတိပြုနေသည်အတွင်းအာရဏ ၆ပါးဆိုတဲ့ပုဂ္ဂိုလ်သတ္တဝါကအပညာယရဏတွေအာယုံပြုတ်ပြီးတော့ဆက်စားနေတယ်အဲဒါကိုလူလူချင်းဆက်စားနေလူလူချင်းပြီးတယ်တယောက်တယောက်အောင်ပြုတယ်တယောက်တယောက်ခင်မင်းနဲ့မုန်းတယ်ရံဖြစ်တယ်စသည်ဖြင့်ဝါဝါရဘို့လောကပြောရအကုန်လုံးသတ္တဝါသတ္တဝါချင်းနဲ့တွေ့ဆုံပြီးတော့ကောင်းတဲ့ဆက်စားနေတဲ့အနေမျိုးဒီလိုပဲပြောကြတယ်မန္တလေးကတော့ အစွမ်းအာရဏဉာဏ်ရဏပဲတဲ့မောင်ကြီးစံတယ်အဲ့ဒါကိုကိုယ်ပိုင်ဉာဏ်နဲ့ပြောင်းရှုဖို့လိုပါတယ်ကိုယ်ပိုင်ဉာဏ်နဲ့သေးသေးရှားပြောင်းမြင်နိုင်ကြားနိုင်နားနိုင်စားနိုင်ရှုနေတဲ့သူကဟုတ်မလားမြင်နေမြင်တဲ့အခါမြင်နေရှုလိုက်အတွင်းဘက်ကမြင်ပြီးပါလာတာမျက်စိနဲ့မြင်ပြီးမှုကြီးရယ်မျက်စိနေပြီးတော့မြင်ပြီးမှုဖြစ်သွားတာပဲအပြင်ဘက်ကမြင်ရတာကလည်းအစင်းလေးပဲဒီကမြင်ရမြသဘောမှာ ပုဂ္ဂိုလ်သတ္တဝါရဲ့လည်းမပါဘူးမိမယောက်ျားမပါဘူးအတေဝရုမရှိဘူးမြင်ရတဲ့အစဉ်သဘောလေးဒါလေးနှစ်ခုတွေ့သွားတာကိုပဲအချင်းချင်းသိကျွနေတယ်ဘောင်းနေဆက်စားနေတယ်လို့ဘယ်လိုသိနေကြလဲအဲနားကကြရင်လည်းဒီတိုင်းပဲမှားလိုက်လို့ရှိရင်နားနဲ့ကြားပြီးတဲ့စိတ်နဲ့အတွင်းဘက်ကအဲသူတို့နှစ်ခုကနေပြီးတော့အပန်ကြားတာနားထဲမှာလာကြိုက်တဲ့အပန်လေးကိုကြည့်သွားတော့ဒါပါပဲ ဒါကိုကြောက်နေကြောက်နေတွေ့နေတဲ့ဘယ်သူပြောတာကိုကြားရတယ်ကောင်းတာကြားရတယ်မကောင်းတာကြားရတယ်อืมအဲဒီလိုသင်ငယ်စွဲလာနေကြဘယ်သူကချင်းမွန်းနေကြဲ့ရဲရဲစားပြီးပြန်တယ်ဘယ်လိုထင်းနေကြဒီမှာရွေးကတော့သူကအလံလေးတွေကြားတယ်အနာကိုနာမလည်းဒီတိုင်းပဲရတာစားကြတဲ့ဒီတိုင်းအတွေ့အထိတွေလည်းဒီတိုင်းပဲစေကုစံကြံစီလည်းဒီတိုင်းပဲအကုန်လုံးအတွင်းအာရဏဆိုတဲ့ပုဂ္ဂိုလ်သတ္တဝါကပုဂ္ဂိုလ်သတ္တဝါလို့ခေါ်တဲ့အတွင်းအာရဏတွေက အပြင်အာရဏ6ပါးကိုလက်ခံပြီးတော့သိပြီးသားကမှတ်မှတ်ထားတာလားဒီကနေ့တရားနဲ့တရားနဲ့ကောင်းတဲ့စဉ်းစားနေတယ်ထင်တာတဲ့အမှန်စင်တွေကတော့တရားနဲ့ကောင်းတဲ့ကောင်းတဲ့စဉ်းစားမရှိဘူးအတွင်းအာရဏ6ပါးနဲ့ပြင်အာရဏ6ပါးတွေ့ဆုံနေတဲ့သဘောသိနေတဲ့သဘောဒါရှိတာပဲဒါကိုယ်ပိုင်ဉာဏ်နဲ့သိအောင်လို့ရှိရကိုယ်ပိုင်ဉာဏ်နဲ့မသိဘဲနဲ့ဒီလိုသုတမရနဲ့သိပြီးတချို့ကဟိုနေလုံးပဲလုံးရှောက်ကြံနေတာရှိတယ် အာဒီလိုဆိုလို့ရှိရင်ကျင်းကလည်းအာရဏပြင်ကလည်းအာရဏပဲဟွန်းယောက်ျားရဲ့မိန်းမရဲ့လို့မရှိဘူးသတ္တဝါရဲ့လို့မရှိဘူးဘာမှဆွဲလန်းကြမရှိဘူးဒါတော့မူဒီခယာနီများလိုပဲသတ္တဝါဆိုတာလည်းပဲပြင်အာရဏပဲမူဒီခယာနီကိုဒါနဲ့ဒီလိုပြင်းမရှိတယ်လို့ပဲသတ္တဝါကိုလည်းကြည့်တော့ဘာလို့ဒါနဲ့ဒီပြင်းမရှိဘူးဆိုပြီးတော့ ဒီလိုမဟုတ်ရုပ်ဟောတဲ့ပုဂ္ဂိုလ်တွေလည်းရှိတယ်သူတို့လည်းသိကြသိတာမဟုတ်တယ်ဟောသုတမယဒီလိုမှတ်သားပြီးတော့ပြီးတာလေးပဲအဟုတ်ပြီတကယ်ပြီးထင်ပြီးတော့အဲဒီလိုပြောဟောအဲဒီလိုယုံဆွဲလားဒီမှာရှိတယ်ရှိရတယ်ရှိကြပြီဒီဥစ္စာကိုလည်းရှိတာပဲအဲဒါအကုသို့ပွားတဲ့ဥစ္စာတွေသူ့နယ်နဲ့သူသဘာဝနေတာသဘာဝတွေရပ်ထားတယ်ဟိုက ဒီလနယ်ကဆိုရင်ဒီလနယ်ကတို့ကမပြူကောင်းတာတွေပြူကောင်းတာတွေရှိတာပဲသဘာဝအနေနဲ့ဆိုရင်မပြူကောင်းတာပြူကောင်းတာပဲရှားလို့ရတာမလို့အဲဒီလနယ်သမာဓိနယ်ပညာနယ်ဒီလနယ်ကသူတော်ဘာတဲ့မသားရဘူးဆိုရင်ဒါတတ္တဝါရဲ့အသက်ရဲ့သက္ကာရဲ့ရှိနေတာပဲဒီလနယ်အဲ့ဒါကိုဒီပညာနယ်ကနေပြီးတော့ အတွင်းအာရဏပညာရဏသဘောတရားချင်းပဲဘာမှပြင်းမရှိဘူးသွားကြည့်တာမှားတာပဲဒီလိုမလုပ်ပါဘူးတကယ်သိတဲ့ပုဂ္ဂိုလ်လည်းအဲ့ဒီလိုမယူပါဘူးဆရာနှလုံးသွင်းအားထုတ်ပြီးတော့ကိုယ်တိုင်တွေ့သိပြီးသောတာပန်တရားကအနာကညာနာဖြစ်သွားတဲ့ပုဂ္ဂိုလ်တွေကညာနာဆိုတော့တကယ်ကိုသိတာပါပဲဒါပေမဲ့လို့အဲ့ဒီလိုအလွဲတွေလျှောက်မယူဘူးသတ္တဝါစသတ္တဝါသူဉာဏ်နဲ့သူရှိတာပဲသာရင်ပြည့်ရှိတာရှိတာပဲမတော်မရမပြုသိမှုဆိုတာရှိတာပဲ မတူကောင်းတဲ့ဥစ္စာဒီကျင်ကျင်ဝတာပဲရဟနာလည်းပဲငါရဟနာဖြစ်ပြီဆိုပြီးတော့ဒုက္ခရတွေလျှောက်လို့ရတာမဟုတ်ဘူးလို့လို့သက်စီလည်းမရှိပါဘူးအဲဒါအဲဒါကလည်းရေးကြီးတယ်ဇူကအဲဒါသဘာဝတွေဟောတော့ခုတရားတိုင်းဆိုရင်ဟုတ်တယ်ဒါသဘာဝကြီးတယ်ဉာဏ်ရဏ6ပါးနဲ့ဉာဏ်ရဏတွေ့နေနေတော့ဒီလနဲ့အကုန်ပြည့်တယ်ဒီလလျှောက်စဉ်းစားလို့ဆိုရင်အဲဒီလိုစဉ်းစားပြီးုံညာတာမဟုတ်ဘူးတဲ့ကိုယ်ပိုင်ညာနဲ့ပြီးမယ် ကိုယ်ပိုင်ဉာဏ်နဲ့သိတဲ့ပုဂ္ဂိုလ်ကတော့အဲဒီလိုနေပယ်ပြောင်းမတော်တာတွေလျှောက်ပြီးတော့လည်းမကြံပါဘူးသူကသူတရားဟောတော်မူတဲ့တရားတွေဆိုပုဂ္ဂိုလ်ဉာဏ်ပုဂ္ဂိုလ်နဲ့သတ္တဝါဉာဏ်သတ္တဝါနဲ့ပဲဒါပြီးတော့ပဲအပြီးမှပြုပြီးတော့နားလည်ပါရဲ့ဒါကြောင့်အတွင်းအာရဏ6ပါးဆိုတဲ့သတ္တဝါကသတ္တဝါတို့ခေါ်ရတဲ့အတွင်းအာရဏကအပြင်အာရဏ6ပါးနဲ့တွေ့ထိဆက်ဆံနေပုံကို ကိုယ်ပိုင်ညာနဲ့ပြအောင်လိုပါလဲကိုယ်ပိုင်ညာနဲ့ပြအောင်လို့ခုရှိမှလည်းအားလုံးနေရတာနားအထုတ်မလားနေနိုင်ကြတဲ့နာနေစားတဲ့ဒုတိယကိုယ်ရဲ့စားရင်လှူရှားတဲ့ဘောရင်းနေလျှောက်ရှိတယ်အပြင်ကလည်းအာရဏတွေပဲပုဂ္ဂိုလ်သားတော်လိုပဲခေါ်ရတယ်မာစီစိတ်ကြီးရနာတရားအပြင်ကလည်းအာ၆ပါးတရားတွေကြီးတယ်ပဲအဲဒါကြီးသူ့တော်ဝါတယ်လူဖြစ်နေတာပဲဆိုတာရှုမှတ်ပြီးပြီးတော့ဝိပဿနာဉာဏ်နဲ့သင်နိုင်တဲ့အရိယာမဉ္ဇဉ်ပုံဉာဏ်တွေရောက်နေပါလေ အဲဒီတော့မှန်နေပြီးတဲ့ပုဂ္ဂိုလ်ကတော့ခန္ဓာနဲ့ပဲလွန်မတော်တာတွေလျှောက်ကြံတာလည်းမဖြစ်ပါဘူးအဲဒါကြောင့်မိရောတဏ္ဍာနဲ့ဇွား6ပါးကသစ္စာဖြစ်ပေါ်နေတဲ့အတွင်းအာရဏ6ပါးနဲ့ဉာဏ်6ပါးဆက်ဆံနေဝန်ကိုကိုယ်ပိုင်ဉာဏ်နဲ့သိအောင်ရှုကြ၍ဝိပဿနာဉာဏ်စစ်တယ်ရှုရဲရှုတယ်ပွားများပြီးတော့ဝိပဿနာဉာဏ်ပြင်တာပြည့်စုံသောအားဖြင့် မိမိလိုဆရာကမညာပညာရောက်ပြီးတော့သင်ရတာပဲငင်းတဲ့နိဗ္ဗာန်ကိုလင်ညာစွာမြတ်မောပြုနိုင်ကြပါစေ။